မနေ့ကဒါနကုသိုလ်သီလကုသိုလ်နဲ့ဘာဝနာကုသိုလ်ပေါ့လေကုသိုလ်ကိုသုံးမျိုးတွေကဘာဝနာကုသိုလ်ကြောင့်ပြောထားပါတယ်ဟမ်အဲ့ဒါလေးကပြောတာကအစပိုင်းပဲရှိပါသေးတယ်ခြေပိုင်းနှမျိုးကတော့ မကျင်းမကျဲတိသာရောညပါလေရှင်းလင်းခဲ့ပါတယ်ကုသလဆိုတဲ့အတိတ်ပဲဓမ္မဆိုတဲ့အတိတ်ပဲဒါတွေလည်းပဲရှင်းလင်းခဲ့ပါတယ်ဒါနကလွယ်တိလကတော့ရှောင်တည်ခြင်းရှောင်ကြည်တဲ့အရာတွေကိုယုံယုံကြည်ကြည်နဲ့ သတိထားပြီးတော့ဆောင်လို့ရှိရင်ဒီလိုပြည့်စုံနိုင်တာဘာဝနာကတော့ဒီလိုမဟုတ်သူဟာလို့တန်ချင်းတဲ့စိတ်ကလေးစိတ်ကံနေမလောက်ပေါ်လေဖြစ်အောင်လူကြီးကပြောခဲ့ပါတယ်သမထဆံဝိပဿနာဆံဆိုတော့သမထဆံတော့ပြောခဲ့ဘူး ဥပဒနာစာနေပြောခဲ့ပါတယ်ဥပဒနာခိုက်တာမှလည်းပဲသူနဲ့တွဲပဲသမထတွေတဖြစ်နေပါတယ်ဘောမှုပြုမှုကအစပေါ်ပေါ်လာတဲ့ရှုွက်အာရုံလေးတွေသူတို့ပေါ်တော့ပေါ်စေမှာမလွတ်တတ်မှတ်နိုင်ဖို့ရအတွက် အပူတပြည့်အားစိတ်တဲ့ဝိရိယဒီဝိရိယရှိနေလို့ရှိရင်အပြင်းကိုလည်းပဲနိုင်နေပြီးတော့အကုသိုလ်ကိုလက်မခံကုသိုလ်တွေပဲလက်ခံတာပါလေအကုသိုလ်တွေဖြစ်ခွင့်မရအောင်အဲ့ဒီအကျိုးလေးတွေရနေတာ ဖတ်စိတ်တလို့ဒီဖြစ်လာပြီဆိုလို့ရှိရင်စိတ်ကစိတ်ကတတိတိဖြစ်နေလို့ရှိရင်မိမိရဲ့စိတ်အစဉ်မှာစိတ်ညင်ညာမှုတွေမဝင်ဘူးတမတဲ့ရာကခွလောဘလည်းမဝင်ဘူးဒေါသလည်းမဝင်နိုင်ဘူးရှားကြညင်ကြည့်တယ်လည်းမဝင်နိုင်ဘူးဟောဆိုတော့သူကရက္ခဆိုတာဆောက်ရှောက်ထားတာ ကာကွယ်ထားတာပိတ်ဆို့ထားတာဆိုတော့တတိစိတ်နိုင်လေလေပေါ်ပြီးတော့အဆောင်ရှောက်ပိတ်ဆို့ခေါင်းနေလေပဲဒီတော့စိတ်ဟာကိလေသာကြီးကြီးတွေကလုံလုံချုံချုံဖြစ်ပြီးတော့သူတို့ရဲ့အချုပ်ချယ်မခံရလွတ်လဲလွတ်လပ်နေတာနောက်သမာဓိတွေဝဲလာတဲ့အခါကျတော့ ရှုရအောင်မှာစိတ်ကလေးစိုက်ကြတဲ့အခိုက်တောင်ဟာအဲ့ဒါလေးကစက်ကစက်ကဖြစ်နေလို့ရှိရင်တော့လှုပ်ရှားမှုမရှိဘူး။ကြာကနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိငြိမ်ပြီးတော့ကြာနေတာအဲ့ဒါတမာရီရဲ့အစွမ်းပဲသိကောင်းတာပဲအဲ့ဒါကိုပဲဓမ္မထလို့ပြောပါတယ်ဓမ္မ သမထတွေဖြစ်နေတာတဖန်ရန်လေးနဲ့ဖက်လိုက်တဲ့အခါကျတော့ပို့ပြီးတော့ကိုသမထကပြီးသားသွားပါတယ်ကွာ။ဆံကြောင်းကတော့မနေ့ကပြောပြီးပါပြီလား။အဲဒီသမထဒါစိတ်ကနိုင်မလားဖြစ်နေလို့ရှိရင်တန်ရှင်းတဲ့စိတ်ကလေးဟာပေါ့လေ။တမိနစ်ဆိုလို့ရှိရင်စက္ကန့်ပေါင်း60ဆိုတော့ တစ်စက္ကန့်မှာတန်ရှင်းတဲ့စိတ်တစ်စိမ်ကြသမထဘာဝနာတစ်ချိန်ကြတွေ့လို့ရှိရင်ချိန်ပေါင်း60ပဲ2မိနစ်မှတစ်ချိန်ကြတွေ့အောင်တော့အချိန်ပေါင်း30ပဲ9မိနစ်ဆိုရင်3600 2မိနစ်နဲ့တွေ့မယ်ဆိုလို့ရှိရင်တဝက်ချိုးပေါ်လီပြသွားတာပဲ အဲ့ဒါဘာဝနာစိတ်တွေပေါ့နော်တချင်းတဲ့စိတ်ကလေးတွေဖြစ်ပွားနေတာပဲတချင်းတဲ့စိတ်ကလေးတွေတေးတရားနေပြီးတော့ကြီးလာတာထွားလာတာပဲနေရနေပြီးတော့များလာတာပဲဒါသမထဘာဝနာစိတ်ကြီးဖြစ်နေတာပေါ့အဲ့ဒီတည်းကတစ်ခုချင်း နည်းနည်းအနေနဲ့တွက်လို့ရှိရင်တော့ဘာမှအားရှိတယ်လို့မဆိုပါဘူးအားနေပါတယ်ဒါမှမဟုတ်အားနေတဲ့အရာတွေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့များများကြီးဖြစ်လာပြီဆိုလို့ရှိရင်စွမ်းအင်ဆိုတာတွေဖြစ်လာတာ energy ဆိုတာပါအဝိထေတွေမှာ ချီမြဲလေးတွေဟာဒီခုချင်းအနေနဲ့ဆိုဘာမှအာမရှိဘူးအတိုင်းနဲ့အဖောက်ခက်စစ်စစ်ရေးလိုက်တဲ့အခါကျတော့ခိုင်းလာတယ်အားနည်းတဲ့အရာလေးတခုချင်းအနေနဲ့ကွဲနေတဲ့အခါအားမရှိဘူးမလို့တခုနဲ့တခုဆက်ဆက်ပုကသွားလို့ရှိရင်အဟုတ်ဝင်ကောင်းတော့အောင်ပဲစွန့်အနေရထွက်လာတာခုနဝိရိယစိတ်တမာရီပါတဲ့ စာကူကြီးပါတဲ့စိတ်ကလေးတွေဟာလည်းပဲတခုကြီးအနေနဲ့တွေ့လို့ရှိရင်တော့ဘာမှအားမရှိပါဘူးဒါပေမဲ့လို့တခုနဲ့တခုဆက်ဆက်ပြီးတော့မပြတ်ဖြစ်နေပြီဆိုလို့ရှိရင်ဒီတဲကအောက်ဝခေါင်းတော့အောင်ကိုစွန့်နေဖြစ်လာတာအဲဒီလိုစွန့်နေဖြစ်ဖို့ဆိုတာကရိုးရိုးတည်တည်လောက်ရပါတယ် မယုံသေးပေါ့ဆဆံဖြစ်ရပါဘူးယုံသေးတဲ့လောက်စီလဲစီဆက်ရပါလေဆက်ဆက်လည်းနေရမှာယုံသေးရမယ်ဆက်ဆက်ရမယ်ယနာယနာပြီးတော့လည်းမရှိရဘူးမပြတ်တခါလဲဘူးလည်းငင်းပေါ်တဲ့အာရုံအားဆိုင်ပြီးတော့ဆွေးပြဲစွာရှိပြီးတော့စိတ်ဆူဆီးပေးနေရမှာ ဆန်သဘောအရလည်းပဲအောင်လည်းမရှိနဲ့တက်အောင်ချိန်ရွယ်ပြီးတော့ထိတိမိမိဖြစ်အောင်လည်းပဲအားထုတ်နေရတာပဲဒီမှာအဲလိုအားထုတ်နိုင်လို့ရှိရင်မေ့လျော့တာမရှိပါဘူးအပမာဒတွေပဲဖြစ်လာအပမာဒဆိုတာမမေ့တာမပေါ်ဆတာမလျှင်မပြက်ကွက်တာကိုအဲ့ဒါတွေဖြစ်နေတာပဲအဲဒီလိုမဟုတ်ဘူးပေါ်ပေါ်ဆဆလုံးပဲ စိတ်စိတ်ဆက်ဆက်လည်းမရှိယနာယနာပြတ်ချပြတ်ချပြီးတော့ဖြစ်နေမယ်ဆိုလို့ရှိရင်တော့ပမာဒတွေဝေရောက်ပြီးတော့နှိမ့်ဆက်တော့တာပဲအဲဒီမှာတစ်ခုကြီးတစ်ခုချင်းကမဆက်ဆက်တော့ဘာဝနာဆွမ်းအားလည်းမကောင်းတော့ဘူးဖြစ်တော့တာဘာဝနာဆွမ်းအားမကောင်းရင်အသိဉာဏ်လည်းမဖြစ်တော့ဘူးအဲလိုဖြစ်တတ်ပါတယ်အဲဒါဒီနေ့စာတို့နဲ့လက်တွေ့နှစ်ခုပေါင်းဆက်ပြီးတော့ ရှင်းလင်းတင်ပြပါမယ်အခုလိုသမထဘာဝနာတွေအထုတ်တဲ့အခါမှာအဲရိုးရိုးတည်တည်လည်းပဲအထုတ်ရပါတယ်စိစိဆက်ဆက်လည်းပဲဓမ္မတဲ့ဓမ္မကတ်နေအောင်လည်းပဲအထုတ်ရပါတယ်ယန္တယန္တမနေပဲနဲ့ဒလဆက်ပေါ်လေ လည်းပဲလူအထောက်ပါတယ်အဲ့ဒါလိုလုံနိုင်လို့ရှိရင်တော့ဒါပမာရခေါ်တဲ့မေလျော်ပေါ်ဆောင်မှုပြက်ကွက်လည်ဟင်းမှုမရှိတတ်ပါဘူးအဲ့ဒါလိုသမထဘာဝနာကြီးအပြည့်လာပြီဆိုရင်အောင်လည်းမဆိုင်တယ်လည်းပဲအတဲ့ပြားပြီးတော့ ရှုတိုင်းရှုတိုင်းပေါ်ပဲအဲ့ဒီမှာစိုက်စိုက်ကြနေပါပဲခဏိကသမာဓိတွေအားပြည့်နေပါပဲတခဏတခဏအယုံပေါ်မှာစိုက်ကြသွားတဲ့ခဏိကသမာဓိအားကောင်းလာပါပဲအားကောင်းလာလို့ရှိရင်ကျုံနာပိုင်းခြားသိမှုကအစပါလေဝိပဿနာဉာဏ်ဤအစစ်စစ်အစစ်စစ်ဖြစ်လာပါလိမ့်မယ်အဲဒီခါမှာဝိပဿနာဘာဝနာဆိုတာ ယောဂီကောင်းကောင်းသိလာမှာပါပဲဒုက္ခပိုင်းခြားသိမှုကအစအသိဉာဏ်လေးတွေတစ်စင်းပြီးတစ်စင်းတစ်စင်းပြီးတစ်စင်းတိုးပွားလာတာပေါ့လေအသိဉာဏ်တည်တည်ရနေပြီးတော့ကြီးလာတာထွားလာတာမြရတာမှာရေးကျက်လာမှာသိကြပါတယ်ဒီမှာအဲ့ဒါတော့တမင်လောက်နေဖို့မလို့ဒီ ဝိရိယတတိတမာတိခေါ်တဲ့သမထဘာဝနာတွေအားပြည့်ပြီးတော့ခုနဇာအကူရေးလေးတွေပါလာတဲ့အခါမှာအလိုလိုပဲအဝိနမရှိကတည့်ပြီးတော့စိတ်စိတ်ကျသွားတဲ့အခါမှာအတိညာတွေကသူ့ဟာသူ့အလိုလိုဖြစ်လာတာတမီတွေးခေါ်နေရတာမဟုတ်ဘူးဒီအတိညာတွေးခေါ်ပြီးယူရတဲ့အတိညာကြောင့်မဟုတ်ဘူးကိုယ်ပိုင်ဉာဏ်နဲ့ကိုယ်ခါတည်းမြင်လာတာပါလေ အထူးကြလာမှာပါပဲတော့ယူသေးဒီအထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကျင်နေငယ်တွင်းမှာကိုပဲထူးကြလာတတ်တာတွေ့ပါတယ်တွေ့တတ်ပါတယ်ယူသေးဒီအထုတ်တယ်ဆိုတာကဒီအထိုင်ထအကွေးဆအလုပ်ရှားတယ်မဟုတ်လားဖြည်းဖြည်းသာသာလူမှာလို့ပေါ့ဓမ္မနဲ့ဓမ္မဆက်ဆက်သွားအောင်ပေါ့ ယန္နာယန္နာပြတ်ချပြတ်ချပြီးတော့မနေပဲနဲ့တလဆတ်မနာရမို့လုံးဝအိပ်ပျော်ကြီးချမ်းသာထားပြီးတော့ခြံတဲ့အချိန်တွေမှာသွားနေတော့ရနေတော့ထိုင်နေတော့အရာပေါ်လှဲတော့ကိုယ်ပြုမလို့ပြူတိုင်းပြူတိုင်းပေါ့လေမနာမနေကြတဲ့တစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့သွားအောင်ကျိုးသေးတဲ့မှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုရင် ရဲ့အနေငယ်အတွင်းမှာပဲထူးခြားလာမှာပါဘယ်လုပ်ငန်းမျိုးမဆိုပညာရတဲ့လုပ်ငန်းပဲဖြစ်ဖြစ်ပတ်ဆိုင်ရတဲ့လုပ်ငန်းပဲဖြစ်ဖြစ်အခုလိုကုသိုလ်ရတဲ့လုပ်ငန်းပဲဖြစ်ဖြစ်ပေါ့လေဘယ်လိုလုပ်ငန်းမျိုးမဆိုပြည့်ပြည့်ဝဝယူသည်ဒီအားစိတ်ခြင်းကြောင့် ရနိုင်တဲ့အကျိုးလေးတွေကိုကြိုတင်တည်နာလေထားရင်ပိုကောင်းပါလားဒီတိပ္ပံလုံးကစိတ်ဆင်ကြမှုကစခုနှစ်မျိုးတောင်ရတယ်ဆိုတာကိုနေတာမဟုတ်ဘူးယဟန္တာတိဖြစ်နိုင်တယ်ဆိုတာလည်းပဲဟောထားပါတယ်ပုဏ္ဏဝုရဲ့အဆူဆူမြတ်စွာဘုရားတွေလည်းပဲဒီတိပ္ပံပါဝလာတရားအထုတ်ရတာပါ ကိလေသာတွေမှန်လို့များအညီကြီးတွေမှန်လို့များဒီကိလေသာဒီသီပ္ပံတရားတွေပဲတိုက်ထုတ်တာပါကပိဋကဉာဏ်တော်ကြီးရတာခြားခြားတကူတွေလည်းပဲဒီသီပ္ပံနေပြီးတော့ရသွားတာပါတတိပ္ပံအကျိုးသွားတွေနားလည်ထားတော့မြတ်လို့တဲ့စိတ်ယူရတဲ့စိတ်ပေါ့လေဒါကြီးဖြစ်လာတာပဲ မျက်မျက်လုံးလုံးယုံကြည်ကြည်လေးလေးစားစားနဲ့လုပ်ပါမှအကျိုးကျေးဇူးရှိပါတယ်ဒီလောကတမာလုံးမဟုတ်ပါဘူးအဲတော့အလုပ်ပေါ်မှာလေးလေးစားစားဖြစ်ရအောင်ဆိုပြီးတော့မြတ်စွာဘုရားကပုံဥပမာလေးတွေလည်းပဲမိတ်ကြားထားပါတယ်အခုလိုစိတ်ကနေမလားကိုယ်တည်းက လက်ကြီးပေါ်တဲ့ရှုွက်တွေကိုမလွတ်တမ်းဖတ်နိုင်ဖို့ရာအတွက်ဒါဟုကအလေးထားဖို့ကျန်တဲ့ဟာတွေအလေးမထားရဘူးချက်ကူမဆယထာအန္တောတဲ့မြင်နေတော့တဲ့မျက်စိရှိပြီမယ်လို့မျက်စိမမြင်လို့သဘောထားရမယ်ဒါတော့ကိုယ်ဝန်းကျင်မှာတော့ကိုယ်ကမကြည့်ကြည့်မယ်လို့မြင်သွားတာတွေတော့ရှိတာပါလေ အဲ့ဒါတွေကတော့သူမြင်နေကြဟာတွေတော့အထူးရှုမှတ်ဖို့မလိုပါဘူးတမင်တက်တဲ့အလုပ်ဖြတ်ပြီးတော့ဗောလေမြင်ကွင်းတွေကိုရှောက်ကြည့်နေတာအဲ့ဒါမျိုးတော့မရှိရဘူးဒါကောမျက်စိရှိမှလို့မျက်ကန်းလို့သဘောထားပြီးတော့ဘဲမှမကြည့်ရဘူးတဲ့တမင်မကြည့်ရဘူးလေခေါ်တော့တမင်ကလည်းအလုပ်ဖြတ်ပြီးတော့မကြည့်ရဘူးလေတော့ မျက်စိရှိပြီပဲလို့မျက်ကန်းလိုသဘောထားပြီးတော့ကျင့်ပါတဲ့ဒီလိုလည်းပဲမြတ်စွာဘုရားမိန့်ကြားထားတယ်ဒီပဋ္ဌာယကျိုးနားလည်ပြီးတော့မြန်တို့တံပိုးထားတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ကိုယ်ပေါ်မှာပဲစိတ်စိတ်ထားတာပဲဘယ်မှမရှိဘူးဝိဉ္ဇဉ်ကမြင်ကွင်းတွေလည်းပဲကိုယ်ကအလုပ်ဖြစ်ပြီးတော့လည်းမကြည့်ဘူး မမြင်ကြရင်ဆောင်တာပေါ့လေဒီမှာမြေကမ်းရောင်ဆောင်ထားတာမြင်ရဆောင်ထားတာပဲကိုယ်လိုကိုယ်ယူသေးပါတဲ့အဲ့ဒါလိုလည်းပဲမကြားထားလည်းရှိပါတယ်ထိုင်ပြီးတော့ရှုမှတ်နေတဲ့အခါမျိုးမှာတော့မျက်စိကကြည့်ဖို့မလိုတော့ပိတ်ထားရတာပဲဒီလိုပိတ်ပြီးတော့ဖောင်းမှုပိတ်မှုကစာပါဠိပေါ်ပြအာယုံတွေ လေးလေးစားစားနဲ့ရှုနေတော့မှတစုံတရာအတန်လေးပါလေးကြားလာရင်တမင်္ဂလာပေါ့လေဖွင့်ပြီးတော့ကြည့်ဖို့မလိုပါဘူးကြားတာလည်းမှတ်လိုက်ပေါ့ကိုယ်လည်းမဆိုင်တယ်လို့သဘောထားရတာပါတခါတခါလည်းထင်ရတာကြာတော့အချိန်သာကြီးကြည့်ကျင်လို့ရှိရင်လည်းပဲကြည့်ကျင်တာတွေသိကျင်တာတွေပေါ့လေအဲ့ဒါတွေ စိတ်ကလေးတွေဖြစ်လာတယ်အဲ့ဒီစိတ်ကလေးတွေမှတ်ရတာပဲမျက်စိဖွင့်နေတာတွေဖွင့်တာတွေနာယီတဲ့ပြလိုက်တာတွေပေါ့လက်မပတ်ထားတဲ့နာယီပဲဖြစ်ဖြစ်ဘေးမှာချထားတဲ့နာယီပဲဖြစ်ဖြစ်ပေါ့လေအဲ့ဒီစီစောင်းနေတာတွေကြည်တာတွေမြင်တာတွေဒါတွေကတော့အမှတ်ကလေးနဲ့လောက်ရပါတယ်သူကတော့ဘယ်လောက်ရှိသွားပြီဆိုတာပေါ့လေအချိန်ကြီးနားလေတာတွေစောသေးတယ်ဆိုရင်ပြန်ပြီးတော့ ဒီစားကြကြပြီးတော့မကလေးနဲ့ဒီစားကြလုပ်ပြီးတော့လေမျက်စိမိတ်ရှင်တာတွေမိတ်တာတွေကိုယ်မှမြားတွေပြန်မှားရတဲ့တော့လားအဲ့ဒီခါကျတော့တမင်္ဂလာကြည့်ဖို့မလိုပါဘူးအဲဈဉ္ညာလျှောက်တဲ့အခါမှာတော့ခြေောက်စိတ်ကပြီးတော့လှမ်းနေလှမ်းနေသုံးပုံကြော်တိုင်းကြော်တိုင်းလှမ်းနေလှမ်းနေခြားတိုင်းခြားတိုင်းအမူအရာပေါ်မှာစိတ်အားဆိုင်ပြီးတော့ချိန်စားကြိုက် မှတ်နိုင်ဖို့ရအတွက်ဘုရားဂရုစိုက်နေရတော့ကိုသွားတဲ့လမ်းလည်းမြင်နေမှာပါဒါဒီဂရုစိုက်မနေနဲ့အထင်မှတ်ဖို့မလိုအရေးကြီးတာကတော့ကြွလန်းချကျုပ်ကကြွလန်းချအဲ့ဒီအာယုံပြီးဖို့ပဲဒါပဲဂရုစိုက်ပါထင်ရှားတဲ့အာယုံနဲ့မထင်ရှားတဲ့အာယုံပြိုင်လာလို့ရှိရင်ထင်ရှားတဲ့အာယုံပဲဥစားပေးမှရတာပါလမ်းသွားရင်ကလမ်းတို့ဘာတို့ဒါတွေတွေ့သွားတာတော့ အထူးမဟုတ်ပါဘူးထူတာတော့ကိုယ်ရဲ့ဟာတွေကထူတာအဲ့ဒါတွေကတော့မှတ်သွားမှာပဲလူတွေတွေနဲ့အဲ့ဒါလောက်ရှိတယ်အဘိအတန်ဒီပါရီကြားနေလို့ရှိရင်တမင်္ဂလာလှည့်ကြည့်ဖို့ပါဘူးအလုပ်ဖြစ်ပြီးတော့ကြည့်ဖို့မလိုပါဘူးကိုယ်နဲ့မဆိုင်သလိုသဘောထားပြီးတော့ပေါ့လေကိုယ့်လိုကိုယ်သာကိုယ်ယူတည်တဲ့စိတ်စိတ်ဆက်ဆက်တဲ့ မယမနာအထုသွားဖို့ပဲဒါပဲကိုယ်လို့ပဲဒီတော့အဲ့ဒီလိုထိုင်ရင်ဈေးရရှောင်ရင်အတန်ကြီးကြားသွားတဲ့အခါကိုယ်နဲ့မဆိုင်တဲ့အတန်ကြီးဆိုလို့ရှိရင်မကြားကြည့်အောင်ဆောင်ရတယ်နားပြည်နေတဲ့ပုဂ္ဂိုလ်များဒီကပဲဘယ်လောက်ပဲပြောပြောအတန်ကိုစိတ်ဝင်စားပြီးတော့ဗောလေ ဘာမှသူကြည့်လို့ဘူးဆက်ဘူးအဲဒီလိုသဘောထားရမယ်လေသောတာဝပတိတော်ယထာဆိုတာနာဘင်ရှိညာနဘင်လားမချပုံစီကျင့်ပါလေဒီကံဒီကိုလည်းမဆိုင်ဘူးဆိုပြီးတော့ဗောလေအတန်ကြာရပဲလှည့်ပြီးတော့ဗောလေကိုမုံမြတ်တဲ့အလုပ်ကိုဖြစ်ပြီးတော့မှတ်ဒီမပြတ်ပါစေနဲ့ဒီလိုလည်းမိတ်ချထားပါတယ်ဓမ္မ အဲ့လိုယူသေးသေးလုပ်လို့ရှိရင်မှတ်တည်လည်းတိုးလာတာပါပဲယူသေးသေးလုပ်တဲ့သဘောလည်းရှိလာတာပဲစိတ်စိတ်လေးမှတ်တဲ့သဘောလည်းရှိတာပဲမယမနာမှတ်တဲ့သဘောလည်းရှိပါတယ်အပမတာတရားတွေဝင်လာပြီးတော့အမစိညာယောဂီရာတိုးဝညာစင်ပါဆိုတာဟောလိမစိစိတ်မှတ်နိုင်လို့အမတ်ဒီစိတ်လာပြီဆိုလို့ရှိရင်ဥပဒနာညာလေးအခြေခံစပြီးတော့ စစ်စစ်စစ်စစ်ရဲ့အနေငယ်တွေအချိန်နေငယ်တွေမှာတိုးလာတတ်ပါလားကိုကတရားနဲ့ပတ်သက်ပြီးတော့ဘုသူတာတွေဘလောက်ပဲရှိတဲ့ပုဂ္ဂိုလ်ဖြစ်စေကိုလိုဥပဒနာအထူးသဖြင့်ဥပဒနာနဲ့ပတ်သက်တဲ့ဘုသူတာတွေဘလောက်ပဲရှိစေအခုလိုအချိန်နဲ့စက္ကန့်နဲ့မလားယူသည်တွေစိတ်ဆက်ဆက်အထုစေကာလမှာတော့အဲ့ဒါဒီအသုံးမချရဘူး ဒါနဲ့ပတ်သက်ပြီးတော့ဘုသူရရှိမယ်လို့ဘုသူရမရှိတဲ့ပုဂ္ဂိုလ်လို့စကားမပြောတတ်တဲ့ပုဂ္ဂိုလ်လို့သဘောထားပြီးတော့ကိုယ့်လိုကိုယ်ယူရပါတယ်ဒီမှာဒါသိအရေးကြီးပါတယ်တချို့ကတော့ကိုယ်တက်တဲ့ဟာလေးတွေကိုယ်အထုဖို့အထုဖို့တွေပြောချင်ကြတယ်အဲ့ဒါကိုယ့်လိုမဟုတ်ဘူးအဲ့ဒါဒီအချိန်ပေးလို့ရှိရင်အဖို့တန်နဲ့ကိုယ့်အတွက်လူတွေတွေလို့ရမယ်စီးဆက်ဆက်လို့ရမယ်ဆိုတော့တာဝန်တရားတွေလေးလေးလှင်ဟင်းပြီးတော့ မှတ်တည်လေးကျဲသွားနိုင်တယ်အဲ့ဒါလိုဖြစ်အောင်ဆိုပြီးတော့သဗ္ဗေကျမ်းဂန်မှာပြထားတာပညာဝဆယထာမူပေါ်တဲ့တရားနဲ့ပတ်သက်တဲ့သဗ္ဗေဘုဒ္ဓတာတွေဘလောက်ပဲရှိစေကမူစကားမပြောတတ်တဲ့အာအလိုသဘောထားပါတဲ့ငါနဲ့မဆိုင်ဘူးငါဆိုင်တဲ့လုပ်ပဲငါလုပ်ပဲလုပ်မယ်ဆိုတာပေါ့လေအဲ့လိုသဘောထားပြီးတော့ကျင့်ရပါတယ် ရိုးရိုးစကားလည်းမပြောရစာပေနဲ့ပတ်သက်တဲ့ကိုသိထားတဲ့ဟာတွေလည်းပဲမပြောရအဲကမ္မထဆရာတွေကတော့မလုံးမကင်းတာတော့ပြောရပါတယ်ဒါတော့မပြောလို့ဖြစ်ဘူးသူကတော့အဲကမ္မထဆရာနဲ့ပြောတဲ့အခါမျိုးမှာတော့ကိုအထုတ်ပုံတွေတင်ပြတဲ့အခါမှာရှင်းရှင်းလေးတင်ပြတတ်ဖို့လည်းအရေးကြီးပါတယ် ဘုန်းကြီးတို့ဒီမှာဆောင်ဖို့လုပ်ထားပါတယ်အာယုံပေါ်ကရှေးအစိုက်ကတ်လိုက်မလိုက်ပြောဆိုတာပါထိုင်ပြီးတော့ဝမ်းပိုက်စိုက်ပြီးဖုံးကိတ်ပေကိတ်ဖတ်တဲ့အခါမျိုးမှာဖုံးမှုပေါ်ကရှေးအစိုက်ကတ်လိုက်မလိုက်ပြောပိန်မှုပေါ်ကရှေးအစိုက်ကတ်လိုက်မလိုက်ပြောရှားရှားအာယုံတွေလည်းဒီတိုင်းပါပဲသူ့ပေါ်ကိတ်ပေါ်ပေါ်တော့ပေါ်စဲလေးမှာပေါ့လေ အားဆက်ပြီးတော့ချိန်သားကိုက်မှတ်တယ်လားမမှတ်ဘူးလားဆိုတာပါလေဒါပထမဆုံးတင်ပြရမယ်ဒီနေ့နိုင်ပေါင်းဘယ်လောက်လုပ်တယ်ဘယ်နှချိန်ထိုင်တယ်ဘယ်နှချိန်စည်းရဆောက်တယ်ဆိုတာဒါအချမ်းသာပါလေအဲ့ဒီတွေကအကောင်းဆုံးရွေးပြီးတော့ပေါ့လေဟွန်းဘုံကဆရာစိတ်ကပ်လိုက်ပြီးတော့ကပ်ပြီးတော့လိုက်ပုံလေပြေလိုက်ခိုက်တာမှကပ်ပြီးကပ်ပြီးတော့လိုက်ပုံလေဆရာရောက်တဲ့ခါမှလည်းကြွာလန်းချအောင်ပါကပ်ပြီးတော့လိုက်ပုံလေ စာရီကြကြနဲ့ပြောရတယ်ဒါအလုပ်ပဲဒီကတော့အားဆက်ရမယ်ချိန်လက်ခဲ့ရမယ်ဒုတိယတော့စေးစာမဲ့မြဲခိုင်ကြည့်ပြီးပဲမှတ်နိုင်မလဲပြောပေါ်လာတဲ့အာယုံစိစိဆက်ဆက်ထိထိမိမိဆွဲဆွဲမြဲမြဲပေါ့လေဒီမှာမှတ်နိုင်မလဲဒါစွမ်းရည်ရှုမှတ်မှုရဲ့စွမ်းရည်စောစောပဲဟာတောင်းအလုပ်စွမ်းရည် ပထမအာယုန်ကြီးစိဆက်ဆက်ကြည်ကြည်မိမိမှတ်နိုင်မှမှန်နိုင်အဲ့ဒါလေးပြောရပါတယ်ဟွန်းနောက်မှတ်နိုင်မှာကတိတိယလုံးဝမှောင်ပြောတယ်မှတ်နိုင်တယ်ဆိုရင်ပေါင်းကြိုက်မှာပေါ့လေချိန်သားကြိုက်ဆရာဆက်ပြီးတော့ချိန်သားကြိုက်မှတ်နိုင်တယ်ဆိုရင်ဘာလဲ ဘာတွေ့သွားတယ်လဲဝါဘိတ်ဘုံကြီးကိုတွေ့သွားတယ်လားဟောင်းတဲ့ပြည်ရဲ့ချင်းရလောက်တွေ့တယ်လားပူသွားသလားအေးသွားသလားစသည်ပါလေဒါမျိုးကိုခံစားရတဲ့တွေ့ရဟာကိုပြောပြရမယ်ပင်မှုမှတ်တဲ့ခါလဲဘာတွေ့သွားသလဲဟောဘိတ်ဘုံတဏ္ဍတွေ့သွားတယ်လားပြည်ရဲ့ချင်းရတွေ့တယ်လားလှုပ်သွားသလား တင်းသွားသလားကျက်သွားသလားစသည်ပေါ့လေသဘာဝကြီးကိုသိတဲ့ဟာကိုပြောပြနေရတယ်ဓမ္မမနိုင်ပါကတိစရာလုံးဝမှောင်ပြောတယ်တိတဲ့ဟာကိုပြောပါတဲ့ဆရာကိုတပြပါတယ်ဒါပေါ့ရှင်ရလျှောက်တဲ့ခါမှလည်းပဲကြွာလန်းချကြွာခဲ့ကိုဟွန်းဆရာဆက်ချိန်သားခဲ့ပြီးတော့မှတ်တယ်ဆိုးဆိုးပြမှတ်နေတယ်ဆိုဘာတိသွားလဲကြွာမှုမှတ်တယ်က ခြေတော်ကိုတွေးတော်တယ်လားကြောတဲ့အခြေအရာလေးတော့တွေးတာလားကြောတဲ့ခိုက်ကြောင်ဘယ်လိုနေသလဲပေါ်သွားသလားလေးသွားသလားတင်းသွားသလားချက်သွားသလားပြောနေရမယ်လမ်းမကိုစိုးစိုးမြတ်မှတ်နိုင်တယ်ဆိုရင်ဘာသိသွားသလဲကြောင်ကြီးကိုသိတာလားလှတဲ့အမူအရာသိတာလားသုံးဖို့တိုးသွားသလားတွန့်သွားသလားပူသွားသလားအေးသွားသလားတခုပြောနေရကိုတွေ့ရပြောနေရပါရှားမှုကိုမှတ်တဲ့အခါမှာလည်းပဲ ချဘဘောကဆရာဆိုင်ကလည်းမလဲကြောဆိုတော့ဟွန်းစိတ်စားမြေကန်ထိမိပိုင်မှတ်နိုင်မလဲပြောဆိုတော့မှတ်နိုင်မှတ်နိုင်တယ်ဆိုရင်ဘာသိသွားလဲရှောက်ကြီးကိုမြင်တော့တယ်လားခြားတဲ့အချင်းရလောက်ကိုမြင်တော့လားသို့မဟုတ်လေးသွားသလားပေါ့သွားသလားပူသွားသလားအေးသွားသလားဆိုတာကိုမြင်တဲ့ဟာကိုပြောတတ်ရမယ်ပြောနိုင်ရမှာဒါပဲဟွန်း မမှတ်နိုင်ကဖြစ်သည်ပြန်ဖတ်ရသည်ပုံပေါ်ပင်တိုင်းအာယုံမမှတ်နိုင်ဘူးဆိုရင်စိတ်တွေမှမရှိတော့စိတ်တနည်းရောက်သွားပြီစိတ်ထွက်သွားပြီစိတ်ထွက်သွားတာထွက်သွားတာပြောနေရတာအဲ့ဒါကိုလိုက်မှတ်လို့မှတ်ဘူးလားမှတ်ရင်ဘာဖြစ်သွားလဲတော့ဘုအခြားအာယုံတစ်ခုထူးခြားတဲ့အာယုံတစ်ခုပေါ်လာလို့ဘူလားအာယုံလွတ်သွားတယ်အဲဒီတခြားအသေးအာယုံတွေမှတ်တဲ့ကဘယ်လိုလဲဆိုတာပေါ့လေ အဲဒါလေးအကုန်လုံးပြောနေရမယ်လားဒါကယောဂီများကို အထုတ်ပုံလေးကိုဒီအားဆိုင်ပြီးတော့ချိန်သားကိုမှတ်တယ်ဆွဆွပြီးမှတ်နိုင်ပါလားမှတ်နိုင်မလားမှတ်နိုင်တယ်ဆိုလို့ရှိရင်ကိုသိပုံလေးတွေပြောရမယ်အမှန်နိုင်ပါဘူးဆိုလို့ရှိရင်ကိုဖြစ်ပုံလေးပြောပြရမယ်ဒါဒါတော့ပဲသမထဆရာနဲ့ပြောခွင့်ရှိပါတယ်တော့ အဲကျန်တဲ့အချိန်မှာတော့ကိုယ်အချင်းချင်းတော့အားလို့သဘောထားရမယ်တဲ့စကားမပြောဘူးပြီးတော့နောက်တစ်ခုရှိသေးတယ်အမှတ်စိတ်တဲ့စိတ်အောင်လို့ဓမ္မနဲ့ဓမ္မဆစ်ဆက်တဲ့ဆစ်ဆက်အောင်လို့ရိုးတည်သေးတဲ့စိတ်ဆက်ဆက်လုပ်ပုံပေါ်လေရှိမတဲ့စိတ်ကြီးအဖြစ်ထူးထူးခြားခြားဖြစ်လာဖို့ရအတွက်အထောက်အကူပြုတာ သူလာရောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာကျမ်းမာသူတွေများပါတယ်။ဒီတော့ယောဂလေးရှိတာတော့ရှိရပါဘူး။ပေါ်လာလှုပ်ရှားတဲ့အခါမျိုးမှာတော့ခတ်တွတ်ကလေးတွေလှုပ်ကြတာဒီပါဗျာ။ထိုင်တာကိုယ်စားလှုပ်ရှားဆိုလို့ချင်းခတ်တွတ်ကလေးတွေတရားထုတ်လို့ယောဂီဖြစ်လာပြီဆိုလို့ရှိရင် ခက်သွက်သွက်လုပ်တဲ့ဟာကြီးအကုန်လုံးရှော့ချပလဲရတယ်။ဘယ်လောက်ထိရှော့ချပလဲသုံးရထိရှော့ချပလဲရမှာ။ကျမ်းပါစီကာလကအလှူရှားတွေမှာတမ္မာတဲ့ပုဂ္ဂိုလ်ဖြစ်ပြီမယ်လို့မကျမ်းပါတဲ့အခါကျတော့လှုပ်ရှင်တော့ဘူး။ထိုင်စားကိုယ်စားနေဆိုဖြည်းဖြည်းသာသာပဲလုပ်ရတော့။ညံ့ညံ့လုပ်လို့မရတော့ဘူး။ အဲ့ဒီရှိနေပြီးတော့လူမှလို့သဘောထားပလိုက်ရတယ်ဟွန်းလူမှပြုတဲ့အပြုအမူမျိုးဘယ်လိုပြုတယ်ဆိုတော့ကိုယ်နားလေရတယ်အဲ့ဒါလိုလုံနိုင်မှအသေးစိတ်ပေါ်တဲ့ဟာလေးတွေမှတ်နိုင်တာတောက်လျှောက်လိုက်ပြီးတော့မှတ်နိုင်တာပြုံးပြင်းတဲ့ဉာဏ်ဉာဏ်ကြီးပေါ်လေးကိုယ်လေးဆက်လေးစောင်းနေကြလဲဆိုရင်တော့ မှတ်နိုင်ပြီပဲလို့ခက်ကျဲကျဲပဲမှတ်ကျဲနေလို့ရှိရင်လည်းတမာရိယာမဖြစ်တော့ညာကမပွင့်ဘူးဒီတော့ကိုယ်အမြန်နှုံးကိုရှော့ချပါလိမ့်ရတယ်ဘလဝတုဘလောရိဝဆိုတော့ဘောလေယောဂီကကိုယ်ကဘလောက်ပဲအရာရှိညာညာတွက်လဲတွက်တွက်လေးကလုံနိုင်ပြီမယ်လို့အာရုံမရှိတဲ့ပုဂ္ဂိုလ်လို့အဲ လူပါလို့ပေါ့လေအားရလွယ်တဲ့ပုဂ္ဂိုလ်သဘောထားပြီးတော့လျှော့ချပလိုက်ပါဖြည်းဖြည်းသာသာလိုရတယ်အထိုင်ထားတယ်ဖြည်းဖြည်းလေးထားဖြည်းဖြည်းလေးထားတာဖြည်းဖြည်းလေးရရတာဖြည်းဖြည်းလေးဆက်ရတာဒီရပေါ်လဲလျောင်းမရှိလဲဖြည်းဖြည်းလေးလဲလျောင်းတာလက်ရှိအကြောင်းရှိလို့ကိုယ်လို့ရှိရင်လည်းဖြည်းဖြည်းလေးကိုယ်ရတာဆက်ရတာ တက်နိုင်ဆုံးဖြေရပါတယ်ဓမ္မသားတွေဖြေလို့ကတော့တက်နိုင်ဆုံးဖြေရပါမယ်ဓမ္မတော်အဲ့ဒါကိုသိခါရမယ်ဓမ္မလူမှလည်းတူစွာကျင့်ပြုစိတ်ကုန်ရဆိုတော့လူမှလို့သဘောထားပြီးတော့ဖြေးဖြေးလေးလုပ်ပါအဲ့ဒါလိုဖြေးဖြေးလေးလုပ်ပြီးတော့နောက်ကလည်းပဲဆေးအဆိုင်ချိန်သားကြပြီးတော့စေးစေးလေးမှတ်နိုင်ပြီဆိုလို့ရှိရင်သာပြီးတော့မှ ဝိပဿနာဉာဏ်ကြီးဖြစ်လွယ်ပါတယ်ဓမ္မအဲ့တော့လည်းတတိထားရဖို့ပါပဲဓမ္မဘုဘုရားယောဂီကြီးချုပ်ကြခတ်ကြည့်တယ်ချုပ်ယောဂီရတော့ထိုင်ထားရင်ခက်မှများပဲထိုင်လိုက်တာခက်မှများပဲထားလိုက်တာပဲခွေတာဆန္ဒဆောင်းတာကရယူတာငင်တာအဲ့ဒါတွေလည်းစိုးစိုးဆက်ဆက်နေပါလောက်တာလေးတွေအဲ့ဒါတွေတွေ့ရအဲ့ဒါလို့ဆိုလို့ရှိရင်မှတ်တော်မှာပေါ်ရန်ကြောပေါ်လိမ့် ကြည်ကြည်မိမိမှတ်မိမှာမဟုတ်ဘူးအဲကြည်ကြည်မိမိမှတ်နိုင်ဖို့ဆိုတာစိတ်စိတ်ဆက်ဆက်မှတ်နိုင်ဖို့တဘာဝကြီးပြီးတော့မှတ်နိုင်ဖို့ဆိုတာဖြည်းဖြည်းလေးလုပ်ပါရဲ့တော့အဲလိုဖြည်းဖြည်းလေးလုပ်နိုင်လို့ရှိရင်ရေငဲနဲ့တွဲမှာပဲအမတ်တရားစိတ်လာပြီးတော့ဟောဒီထူးခြားတဲ့ခံစားမှုတွေဖြစ်လာမှာပါဒီတော့ထိုင်ပြီးတော့မှတ်တဲ့အခါမှာဖုံးပူကအစ ရိုးရိုးသေးသေးပေါ့လေမလို့ရအောင်ဆိုပြီးတော့ပေါ့လေရိုးသေးသေးဂရုစိုက်နေပေါ့လေတခုလည်းတခုဆက်ဆက်အောင်လည်းပဲမှတ်တည်ရတယ်အဲ့ဒါဒီမှာလို့ဖြည်းဖြည်းသာသာလုပ်ဟုတ်တယ်ဒါကြောင့်ရှိမှတ်နေတဲ့အစာပိုင်းမှာတော့မိမိရတော့မှတ်နိုင်တယ်ပေါ့ဒါပေမဲ့စိတ်ကတော့အကုန်လုံးယူသေးသေး ရှိဆက်ဆက်မှတ်မယ်လို့လူစိတ်ကကျင်ထားတယ်။ဤတင်ရရသမျှပဲလို့ဆိုတော့စိတ်ကတော့ပေါ့ပေါ့ဆာဆာဒီလိုတော့မလုပ်ရဘူး။လေးလေးဆာဆာလုပ်ရပါတယ်တော့။အဲလိုလေးလေးဆာဆာလုပ်လို့ရှိရင်မတ်ကြီးဆက်ဆက်လာတော့ပဲ။ဟွန်းမေ့ရလို့မရှိပါဘူး။အဲလိုလေးလေးဆာဆာလုပ်တဲ့အခါအထူးသဖြင့်ထိုင်တဲ့အခါကြည်ရဆောက်တဲ့အခါ ကိုယ်တည်းကမခံစားမှုတွေကတော့ဖြစ်တတ်ပါတယ်ပြီးတော့စိတ်ပင်မမှုတွေဒါတွေလည်းဖြစ်တတ်ပါတယ်အဲဒါတွေကိုတော့အတတ်နိုင်ဆုံးသိခံရတယ်ထိုင်လိုက်တယ်ဆိုလို့ရှိရင်တော့တော်တော်လေးထိုင်ပြီးတဲ့အခါကိုယ်ကညောင်းလာကြတာကြိုက်တာခဲတာတွေပေါ်လာတာအဲဒါတွေကိုသိခံစိတ်နေပြီးတော့ခဏခဏရွှေ့တာပြင်တာပြောင်းတာတွေမလုပ်ရဘူး ဏခဏလုပ်နေလို့ရှိရင်တမာရီကဖြစ်ဖြစ်သွားတယ်တမာရီဖြစ်သွားရင်တမာရီကမဆက်တော့အသိဉာဏ်လည်းမလာဘူးအသိဉာဏ်လည်းမပွင့်ဘူးအဲ့တော့ဒီခါတတ်နိုင်ဆိုဒီခါဒီခါပြီးတော့ဝေဒနာကိုစိုက်မှอืมမလေးလေးနာလေးဖြစ်လာလို့ရှိရင်သူခပ်ဖို့ပေါ်လေးမှခပ်ဖို့ပေါ်လေးမပြောဘူးဆိုလို့ရှိရင်လည်းသာထားလိုက် ဖောက်မှုပိမှုလို့ပြမှအဲ့ဒါလိုပေါ့လေဝေဒနာမှလိုက်ဖောက်မှုပိမှုပြမှလိုက်ပေါ့လေခုနမခံစားမှုမှတ်တဲ့အခါမျိုးမှာပျောက်အောင်ဆိုတဲ့သဘောတော့ဒီလိုမထားရဘူးသိအောင်တွေ့ဆိုတွေ့ဆိုရအနေဆိုခံခဲ့တဲ့သဘာဝတွေသိအောင်လူမှရပါတယ်ပျောက်အောင်ဆိုတဲ့သဘောနဲ့မှတ်လို့ရှိရင်မပြောင်းရင်စိတ်ညစ်တတ်တယ် စိတ်ဆဲဖို့တွေပေါ်တတ်တာပဲငကောကကိုယ်ထဲမှာတွေ့စိုးကြောက်ဒီကိုဆင်းရဲမှုဖြစ်တဲ့ပုံမှာပေါ့လေမပြောက်ရမလားဆိုပြီးတော့စိတ်ဆင်းရဲမှုတွေဒေါသတွေလည်းဖြစ်လာတတ်တယ်အဲဒီလိုဆိုအလုပ်ဖြစ်တယ်ကြည့်အောင်မှရတယ်အဲအဲဒီကြည့်အောင်မှတဲ့နေရာမှာမိမိရဲ့ခန္ဓာကိုယ်ကိုဒီချိန်မှာပြစ်ထားတဲ့လူတွေလိုသဘောထားလိုက်ပါတဲ့ စွန့်စားလို့အကျိုးကြီးရှိအကျိုးကျေးဇူးရှိမယ်ဆိုလို့ရှိရင်တင်းကျင်းရလူတွေဟာမိချို့လည်းပဲပူတယ်လို့မကြီးဘူးဒါတော့စူးတွေပါလေးနဲ့ထိုးလည်းပဲသူလာတယ်လို့မကြီးဘူးအင်းဒီတင်းကျင်းရလူတွေလို့သဘောထားလိုက်တယ်စိတ်ခံအဓိကနဲ့အဲ့ဒါလိုလည်းမြတ်စွာဘုရားမိန့်ကြားထားတယ် အဲ့လိုသဘောထားပြီးတော့ကြီးခံပြီးတော့မခန္ဓာဘူးတွေမှတ်တဲ့အခါအစပိုင်းတော့ဒီမဘူရီဒီမပါနေတယ်လေပေါကဲလို့ရှိရင်ပေါဒူးကဲလို့ရှိရင်ဒူးဆိုတာပါနေတယ်ကိုပိုင်တဲ့အစိတ်ပိုင်းတွေပါနေတယ်အဲ့ဒီစိတ်ပိုင်းတွေပါနေလို့ရှိရင်ငဲ့ွက်မှုလေးတွေဖြစ်တတ်တယ်ဒီချာစိတ်မှတ်ပါများလို့ရှိရင်နောက်တော့ ကျင်ပါတို့ပေါင်တို့ဒူးတို့မခံစားမှုဖြစ်ရာဌာနလို့ဆိုရတဲ့ဟာဒီအဲ့ဒါလေးမထင်ရှားတော့ဘယ်ရနာရဲဘယ်ရကျင်လဲကြိုက်တယ်ဆိုတာမရှိတော့နာလာကျင်လာကြိုက်တာခဲတာနဲ့ရှိတိတာနဲ့ဒီလိုခုပဲတွေ့လာတော့တာအဲ့ဒီကကြားလို့ရှိရင်အဲ့ဒီအနာကို အတတ်နိုင်ဆုံးသိခံနေလို့တာပဲအဲ့ဒီအမှားရတာကိုပဲ ကောင်းလာတာပဲပြောလာတာပဲနာကောင်းဆိုတာပေါ့လေ present pain ဆိုတာပေါ့နာကောင်းကြီးဖြစ်လာတာပဲတော့ဒီဝေဒနာပြောက်သွားတဲ့အခါမှားရတာပေါ်ရှိရှိကြီးဖြစ်ပြီးတော့ယောဂီကခုနဝေဒနာတော့ပြန်ဆာနေတတ်တယ်ဝေဒနာမှားရတာခက်ကောင်းကောင်းဆိုတော့ဖြစ်တတ်တယ်ဒီမှာအဲဒီလိုဝေဒနာပြန်ပြီးတော့တားရလောက်အောင်ပေါ့လေ အကလဝိရဏတွေပေါ်လာလို့ရှိရင်တင်းကျင်းရသူတွေဟာမိရှို့လည်းပူတယ်လို့မကြီးစုနဲ့ထိုးလည်းပဲနားတယ်လို့မကြီးဘူးမကြီးမိဝဲနဲ့တိခါပြီးတော့မှတ်ပါတဲ့အဲဒီလိုပဲမှားကြထားတယ်ဒီမှာတရားရှိရတဲ့အခါမှာကိုယ်ထဲမှာပေါ့လေဒီလိုမခံစားမှုတွေကတော့ဖြစ်ရဲပါပဲ။ နေတာနဲ့များတာကဒါသာခွာခြားတာပဲအတွေ့ဆိုးကြောင့်အနေဆိုးခံခဲ့တာတွေသိလာတာဒါအမှန်တရားတွေသိတာပဲမဟုတ်တာတွေရှောက်သိတာမှမဟုတ်ဘဲနဲ့ကိုယ်ထဲမှာရှိနေတာဖြစ်နေတာတွေသိတာပဲမခံစားမှုကြောင့်စိတ်အနှောက်အယှက်တွေဖြစ်ရတာစိတ်ကြီးရတာဒါတွေလည်းမရှိတာပဲဒါတွေလည်းရှိတရားတွေပဲ ဆိုရှိတရားတွေပေါ်လာလို့ရှိရင်တည်တည်ကြည်ကြည်သိအောင်ကိုယ်ပိုင်ရတဲ့သိအောင်တတိရှိရှိနဲ့ရှုမှတ်ရတယ်ကိုယ်နာမလည်းမကြောက်ရဘူးအသက်ဒီမှလည်းမကြောက်ရဘူးသို့တော့တရားအထုတ်လို့ကိုယ်ယောဂါကြီးဖြစ်သွားတယ်တော့မရှိပါဘူးတည်သွားတဲ့မตายရယ်လို့တည်တည်ရယ်လို့ဥဒတိမရှိသေးပါဘူး ငါကယောဂဟောင်းတွေတောင်မှထူးခြားခြားပြောက်သွားတာတွေရှိပါတယ်အသက်ရှိတာတွေလည်းအများကြီးတွေ့ရပါတယ်တောင်မှသတိခံယောဂကိုယ်နာမှာလည်းယောဂတွေရပြီးတော့ကိုယ်နာမှာလည်းမကြောက်ပါနဲ့အသက်ဒီမှာလည်းမကြောက်ပါနဲ့အဲ့ဒီမကြောက်တာရဲရဲတာပဲအဲ့ဒါဝိရိယခေါ်တယ်ရဲရဲတဲ့သဘောရှိရတယ်ဒီကတော့ဒီခံမျိုးမှာရိုးရိုး ခက်ခဲတဲ့ရင်ဆိုင်ရတဲ့ရဲရဲမှုကတစ်မျိုးခုလိုတရားထုတ်လို့ကိုယ်ရဲ့မခန္ဓာဝတီပေါ်လာလို့ရှိရင်ကိုယ်ရဲ့အရှိန်မြင့်တင်ပေးလိုက်ရတယ်ခက်ခဲနဲ့တွေ့လို့ရှိရင်လူတွေကနောက်ဆုတ်တတ်တယ်တွန့်တတ်တယ်အပြင်းခေါ်တယ်တတိကြောင်တာပေါ့အဲ့ဒီကကြားလို့ရှိရင်ကိုယ်ရဲ့အရှိန်မြင့်တင်ပေးပါတဲ့ ဇွဲရှိရတယ်ဇွဲဆိုတာကဝိရိယရှင်မြင့်တယ်လာတာကိုပြောတာမရှိဘူးမပြောင်းဘူးကိုယ်ရင်လာလာရင်လာပြီသိရင်သိပြီဆိုပြီးတော့လေဖိမှရတယ်ဖိမှလို့ဝေဒနာကိုတိသွားမှဝေဒနာနိုင်လားဝေဒနာတန်တန်တိသွားပြီဆိုလို့ရှိရင်ဝေဒနာကောင်းကောင်းနိုင်လာပြီသူ့ဖတ်ရတာတော့ကမြင်ရှက်လာပြီရတာရှိလာပြီအဲ့လိုဖြစ်သွားတာဒါဝေဒနာမကြောက်ရဘူး နာမလည်းမကြောက်ပါဘူးဒီမလည်းမကြောက်ပါဘူးဇောရှိရတယ်အဲလိုအခက်ခဲနဲ့တွေ့လာလို့ရှိရင်ဆွဲခေါ်တဲ့ဝိရိယအရှိန်ညစ်တက်လာတာပေါ့လေကွာအဲလိုရှိရတယ်ဖြစ်တည်ပဲလို့မြင်ပါလာပြီဆိုဝေဒနာလည်းအသာစီရလာပြီဆိုရင်ပို့ပြီးတော့ရဲလာတယ်ပို့ပြီးတော့ဓာတ်လဝိရိယဆိုတာပေါ့လေဆွဲကောင်းလာတယ်ပို့ပြီးတော့ရဲလာတယ် အဲဒီအဆင့်လောက်ရောက်သွားပြီဆိုလို့ရှိရင်ယောဂီကဒီတရားကိုတော့ပြည့်စုံတဲ့ဒီအထုတ်မယ်ဘယ်တော့မှမလျှော့ဘူးဆိုတာပေါ့လေငကောရဲတူတူမှန်းလာပြီမှလို့အဲ့ဒီအဆင့်ရောက်သွားပြီဆိုလို့ရှိရင်တော့အခွင့်အရေးရလည်းပေးမယ်ဆိုရင်ဆက်အထုတ်သွားလို့တော့ပဲဆက်အထုတ်သွားလို့ရှိရင်တရားဒုတိယမြတ်တွေလည်းဒီဘဝမှာပဲရနိုင်တာပဲတော့ ဇွဲပေါ်မှာဝိရိယတွေကမပြတ်ဆက်သွားလို့ရှိရင်ထူးခြားတရားရတာထူးတွေလည်းရလာတော့တာထူးခြားဖြစ်လာတော့တာပဲဒီမှာအဲ့ဒီတော့ဒီဖြစ်နိုင်ပါလေတာဝန်လုံးရဆော်ပြားကမကန်သားမှုပေါ်လာလို့ရှိရင်ဒီချင်းကလူသေးလို့သဘောထားလိုက်ပါတဲ့ထိခံပြီးတော့မှတ်စမ်းပါတဲ့အားပေးထားပါတယ်ဒီမှာအဲ့ဆော်ပြားကိုရွေးနေတာတွေအထင်နဲ့ဟောတာတွေမဟုတ်ဘူးအဲ့ဒါယုံကြည်တဲ့လုံကြည့် မခန္ဓာဝေဒနာကိုလည်းသိမယ်ပြီးတော့ဇွဲတွေလည်းကောင်းလာမယ်မခန္ဓာဝေဒနာကိုလည်းပဲအသာကြီးရလာမယ်ခုအဲ့ဒီလိုအခြေအနေအထိဝေဒနာကိုနိုင်ပဲလိုက်ပြီဆိုလို့ရှိရင်ထိုင်ရမှလည်းမလို့တော့ထိုင်လို့ရှိရင်လည်းပဲတဏှာကြီးတစ်ခဏလေးပဲကုံသွားတာပဲ ရှင်းရရှင်းအောင်လည်းမလေးတော့ဘူးအခြားအထွေတွေအမူအရာတွေမှတ်ဖို့လည်းမလေးတော့ဘူးဘာဖြစ်လို့လဲဆိုတော့သတိပဋ္ဌာန်အကျိုးသောကိုသိပြီးတော့ယုံကြည်ကြည်နဲ့ယုံကြည်ကြည်စိတ်ဆက်ဆက်မရမလားပြုလို့လို့အခုလိုအခြေအနေရောက်လာတာဆိုတာပေါ့လေကောင်းကြီးနားလေတော့လေဒီတိုင်းသွားလို့ရှိရင်တော့တိတက်ဖို့ထူးစရာရှိရဲ့ဆိုတာပေါ့လေ ကိုယ်စိတ်ကိုမြင့်တင်ပြီးတော့တတ္တိတွေလည်းပိုကောင်းလာတယ်တတ္တိတွေပိုကောင်းလာတော့ပိုပြီးတော့ကုသဆိုင်လာတယ်ပိုပြီးတော့ယူသေးလာတယ်ပိုပြီးတော့ရှေ့ဆက်လာတယ်မယမနာလည်းလှုပ်လာတာပဲအဲဒါလို့ဆိုလို့ရှိရင်တိုးတက်မှုတွေဟာတကယ်အရှိဟုံးနဲ့တက်လာတော့တာပဲအဲဒါဟာရှင်သာကဆရာဆက်ပြီးတော့စိုးစိုးမြဲမြဲ ရှုဖို့ကနေပြီးတော့ပေါ့လေကိုယ်ကမခန္ဓာဘူးတွေဖြစ်လာတဲ့အခါမှာအတတ်နဲ့ဆိုကြည့်ကစိတ်ထားပြီးတော့ရှုတဲ့အတွက်ပေါ့ယောဂီဟာအောင်မြင်မှုတွေဖြစ်လာတော့ပေါ့ယောဂီလည်းပြီးလာလာတော့อืมဆက်အားထုတ်လို့ရှိရင်လည်းပဲရဲ့အလင်းငယ်အတွင်းမှာလည်းပဲထူးထူးခြားခြားဖြစ်နေတာပါပဲအဲဒါယောဂီများအထူးတိုက်တွန်းနေတာတော့ အလုံးမလုံးသေးရင်တော့အရှင်းပေါ်လေးလုတ်ပြီးရှိဆိုလို့ရှိရင်တော့တကယ်ယောဂီတွေပြည်ပြည်သားသားဖြစ်အောင်ယူသေးသေးလုတ်ဖို့စိတ်ဆက်ဆက်လုတ်ဖို့မယမနာလုတ်ဖို့ပေါ့လေလေးလေးလေးနဲ့တိုက်တွန်းပါလေရဲ့အနေငယ်အတွင်းမှာကိုပဲဒီပရိပဒအထောက်ရတဲ့အကျိုးလေးတွေတည်နာလေပြီးတော့လုပ်ငန်းစဉ်ပုံမှန်လည်းယုံကြည် အားထုတ်လို့ရရှိတဲ့အကျိုးရတော့ကိုမလည်းယုံကြည်ပြီဆိုလို့ရှိရင်ရသော်ပြရဲ့ခုံကြီးလည်းပဲပေါ်သိမ်းပြပေါ်လာပါပဲရသော်ပြကိုလည်းပဲကြည်ယူတတ်လာပြီနောက်တရားဓုတွေရသွားတဲ့အခါမှာတရားမြင်တော့ဖျားမြင်ဆိုတဲ့အတိုင်းပေါ့လေအားထုတ်လို့တရားသဘောကြီးမြင်လာပြီဆိုလို့ရှိရင်ဒီလိုတရားဓုမျိုးရသော်ပြဖော်ထုတ်ခဲ့တာမှန်တယ်ရသော်ပြကိုယ်လည်းပဲအထူးတွေသိတယ် သိထားတဲ့ဟောလို့ငါတို့ထူးထူးသိရတယ်ဆိုတာပေါ့လေတရားမြင်တော့ဘုရားမြင်ဆိုတာဖြစ်လာမယ်တရားမထုတ်လို့ရှိရင်တရားမမြင်သေးဘူးရုပ်ဖတ်နေတာတရားမြင်တယ်လို့ဆိုနိုင်ဘူးစာရီဖတ်ပြီးတော့စဉ်းစားနေတာလည်းတရားမြင်တယ်လို့ဆိုနိုင်သေးဘူးအခုလိုအားထုတ်လို့ကိုယ်တို့တရားတွေမြင်သွားမှဒါမှဘုရားကိုမြင်တာအဲဒီလိုမဟုတ်ဘူးဒီပဲနဲ့တစ်နေ့လုံးပဲစာရီရွတ်နေနေ တနေ့လုံးပဲဘုရားကုံတော်ကြီးပွားနေလေဘုရားဘုရားမြင်တယ်လို့မဆိုနိုင်သေးဘူးသို့တော့ပုံတော်ကြီးတော့တွေ့နေမှာပေါ့လေတကယ်ဘုရားတော်မြင်တယ်ဟုတ်တရားထုတ်လို့တရားသဘောကြီးကြီးသွားမှတရားမြင်တာတဲ့အဲ့ဒီတည်းကြိုးစားထိုင်ရပါစေလို့ဒီလိုနဲ့တိုက်တွန်းရတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတော့